နေ့ကယုံနာတရားတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့ဆံစာရကိလေသာကိုကာမဥပါကကိုသုံးမျိုးလဲပတ်ပြီးတော့ဖြစ်နေတာဟာရှင်းရည်ပါပဲဆိုတာပါလိမ့် ဘာဖြစ်လို့ဒီလိုဆင်းရဲတွေကျပတ်ပြီးတော့ဖြစ်နေရသလဲပြတ်တဲ့နေရောမရှိဘူးလားပေါ့လေပြတ်တဲ့နေရှိလို့ရှိရင်ဘယ်လိုပြတ်ရမလဲပေါ့လေအခုကဟိုသုံးပါးဆက်ဆက်ပြီးတော့မြဲပြတ်ဒလစားဖြစ်နေတာပဲရိုးရိုးပုဂ္ဂိုလ်တွေဆိုလို့ရှိရင်သတိပဋ္ဌာန်ဘာဝနာတရား ကင်းကွာနေတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဘုသုံးပါးကတရဆက်လဲနေတာပြတ်တယ်ရှိလောကအိပ်ပျော်ခြင်းလေးပဲတက်တာရပါတယ်။ခြံတဲ့အချိန်တွေမှာတော့မျက်စိနှလုံးပွင့်နားလည်းနားလည်းပဲဆွင့်နှာခေါင်းတို့ရှာတို့ကိုယ်တို့ဆိုတာအကုန်လုံးတိုင်းစိတ်တို့ဆိုတာလှုပ်တာတော့ဖြစ်တော့ မဆုံးနိုင်တဲ့ယုံနာဖြစ်စဉ်ကြီးပေါ်မှာဒီစာကမ္မဥပါကောလေပတ်ပြီးတော့ဒလဆက်ရှင်းရည်ဖြစ်နေတော့ဒီနေ့ဘာမလုပ်လို့ရှိရင်ဆက်ဆက်ပြီးတော့ဖြစ်ဖြစ်ပုံနဲ့အဲ့ဒါကြီးပြတ်ပုံပေါ့လေဆရာတို့လက်တွေ့ပေါက်ဆက်ပြီးတော့ ရှင်းလင်းတင်ပြပါမယ်မြင်စေကာလမှာမြင်မြင်ရဲ့အခုလိုသတိပဋ္ဌာန်ဘာဝနာနီးရအရှိအဟုန်နဲ့ဟောအဲ့ဒီခိုက်ချာမှာဖြစ်နေတဲ့ယုံနာတရားတွေတော့အကြောင်းကျိုးဆက်ဖြစ်စီကြီးပေါ့လေ သိရအောင်လို့မမှတ်ဘူးဆိုလို့ရှိရင်တော့မသိဘူးပေါ့မရင်မသိဘူးပဲဒါပါပဲအမှမသိအောင်ဒီအလွဲတွေလည်းရှောက်သိတာပဲဓမ္မအဲ့ဒီမသိမှုဒီမောက်ကလည်းပြီးတော့နောက်ပိုင်းမှာမြင်ကျင်တဲ့ဆာလုံးတဲ့တဏှာဆွဲလန်းတဲ့ဥပါဒံဘောလီဒါတွေဖြစ်လာတာပဲ။ အဲ့ဒီကိလေသာကို၃ပါးထဲမှာအဝိဇ္ဇာကိလေသာကအရေးကြီးဆုံးပဲသူကတော့သူ့ကိုမဖြုတ်နိုင်လို့ရှိရင်နောက်ပိုင်းတဏှာဥပါဒံဆိုတာဖြစ်တော့တာပါပဲအဲဒါကြီးဖြစ်လာလို့ရှိရင်သူ့အကြောင်းဆိုပြီးတော့နှလုံးသားကြီးချော်ရင်စိတ်ကြီး လမ်းကြောင်းမှဖြစ်ရင်စာပြောပြောလို့ရှိရင်တော့အာယမိဆောင်မနသိကာရဖြစ်ရင်အကုသိုလ်တွေပဲစိတ်ထားလေးဖြောင်းလို့ရှိရင်ယောနိဆောင်မနသိကာရရှိရင်ကုသိုလ်ပေါ့သို့တော့အဲ့ဒီကုသိုလ်ကတော့ကုသုံးမလည်းပတ်တဲ့ကြားထဲမှာဖြစ်တဲ့ကုသိုလ်ဆိုတော့မလွတ်လောက်ဘူး သူကဥပ္ပါကအထီသွားနေတယ်အကုသိုလ်လည်းဥပ္ပါကအထီသွားနေတယ်အကျိုးရအကျိုးဆက်တွေပေးနိုင်တယ်သူကတော့ချိန်သွားတော့ပါလားဒီလိုကိလေသာဝန်ပြလို့ရှိရင်ဉာဏ်နဲ့ကိလေသာတွေကလည်းပဲဖြစ်ကံကလည်းဆက်ဥပ္ပါကလည်းပဲမပြတ်တော့ဘူးသူကတော့ဒါဖြစ်တော့တာပဲ ဣလိမပြက်ကံ90ဝိဘက်မကင်းပြဆိုတော့ဗောလေအဲ့ဒီတိုင်သွားတော့ပါပဲဆောဒီစေကာလမှာကုလိုသတိပဋ္ဌာန်ကြီးရညီညီချင်းလက်ကင်းမမှတ်တော့အဲ့ဒီခိုက်တာမှာရှိနေတဲ့ယုံနံတဘာဝ ကျောင်းချိုးစစ်တဘာဝကျောင်းချိုးစစ်ကြီးရဲ့မျက်စိသဘောပဲခေါ်တဲ့ချင်းရဆိုအာကာရအဲဒီမတည်ဘူးအရှိမတည်တယ်လို့မဟုတ်ဘူးအလွဲကြီးလျှောက်တည်တာပုံသဏ္ဍာန်လေးထင်တာပုဂ္ဂိုလ်တ attva ကြီးထင်တာအလားလျှော့လေအလားလျှော့လိုက်ပေါ်အဲ့ဒါကြီးစိတ်ကရောက်တာ မုန်းစရာဆိုလို့ရှိရင်မုန်းစရာလည်းအဲ့ဒီစီရောက်တာအဲ့ဒီလောဘဒေါသတွေဖြစ်နေတာဟောတာရောอืมဒီတော့တကယ်သိသွားလို့ရှိရင်သမာဓိဋ္ဌိမှန်ကန်စွာသိရမှာမှန်ကန်စွာမသိတဲ့မိစ္ဆာဒိဋ္ဌိလည်းဖြစ်သွားတာမှန်ကန်စွာမသိရဆိုတာလည်းပဲမှန်မှန်ကန်ကန်အာယုနဲ့ မတည့်လို့အသိပညာနဲ့တွဲတွဲလို့ဖြစ်တဲ့အောင်ရမစိတ်နဲ့မတည့်လို့ချောနေတာပါစိတ်ကဒီဘာရောတခြားတစ်ပါးရောက်နေတာပါကာမဂုဏ်စီရောက်တာလည်းရှိရဲ့ကောင်းတာလေးမြည်ကြနာစားကြည့်ကြည့်လာပါလေဒါလေးလေးအဲ့ဒီအချမ်းလေးဖြစ်နေတာသူရဖြစ်စီခြင်းတဲ့သဘောသူရ နှိစ္စရှင်တဲ့သဘောမနာလိုစိတ်ဝင်တို့စိတ်ဒီတစ်ခုတော့ဖြစ်နေမှာပေါ့။များအဖြစ်ကာမပုံသားဆိုတော့ကာမဂုဏ်အာယုပေါ်မှာပဲစိတ်ကချောနေတော့ပဲဒီပဲပဲ။အဲဒါမိစ္ဆာဝိတ္တလို့ခေါ်တာပါသူတို့ကတော့။သမဝိတ္တဖြစ်မဲ့အစာမိစ္ဆာဝိတ္တကြီး။သမစင်္ကပ္ပဖြစ်မဲ့အစာပေါ်လေးမိစ္ဆာဝိတ္တကြီးအတားတွေဖြစ်နေတာအလွဲချောတယ်။ စိတ်ကလည်းပဲအဲ့ဒီမှာစိုက်မကြဘူးချော်သွားပြီသမာဓိလည်းမဖြစ်ဘူးဖြစ်တော့ဖြစ်တဲ့ခြားအဝိမှာသွားပြီးတော့စိုက်ကြနေတော့မိစ္ဆာသမာဓိခေါ်တယ်လွဲချော်တဲ့စိုက်မှုပေါ့မှန်တဲ့အာဝစီမှာစိုက်ပြီးတော့ကြားတဲ့သမာဓိမဟုတ်ဘူးတခြားလွဲချော်တဲ့သမာဓိဖြစ်တယ်ဒီလွဲချော်တဲ့သမာဓိဖြစ်ရတာလည်းပဲဆွဲဆွဲမြဲမြဲ တတိမဖြစ်လို့ပေါ့ပေါ်လာတဲ့အာယုံကတခြားကုသတိကတခြားရောက်နေတာပေါ့လေမိစ္ဆာတတိဖြစ်လို့ပေါ့ဒါလည်းထင်ရှားတာပဲပေါ်တဲ့အာယုံစီစိတ်ကတ်သွားအောင်လို့ပူရင်းအားဆိုင်မဲ့စားစိတ်တွေရော်ရဲပြီးတော့ပြင်းတာတော့ဟွန်းညှိုးချမှုရှိတာတော့ ဆက်လက်တက်ကြွမှုရှိတာလို့ဆေးလေးနှိကနဲ့အပြင်းကြီးလည်းဝင်နိုင်တယ်တချို့သူ့မဟုတ်တခြားတော့လည်းသွားပြီးတော့အားဆိုင်နေတာပါလေမိစ္ဆာဥပါယမဆိုတာဒါတွေလည်းဖြစ်နေတာပဲတော့ဒီတော့မိစ္ဆာဥပါယမမိစ္ဆာတတိမိစ္ဆာသမารိဆိုတာအဲ့ဒါတွေကသမารိခန္ဓာပိုင်းက ဖြုတ်မှန်တဲ့အာဆက်မှုနဲ့ဖြုတ်မှန်တဲ့သတိရမှုဖြုတ်မှန်တဲ့ဆုဆက်မှုအဲ့ဒါတွေလည်းဖြစ်မလာဘူးအောင်နဲ့မစိတ်နဲ့ခွင်ကြတဲ့ပြီးတော့သမစိကပ္ပလည်းမဖြစ်ဘူးသမစိကပ္ပမဖြစ်တော့သမာဓိတိကံဖြစ်ဖို့ပေါ့အဲ့ဒါတွေပဲလျှောက်ဖြစ်နေတာပဲတော့ပြီးတော့တိလာကလည်းပဲမရှိဘူးဆိုရင် မိစ္ဆာဝါစာမိစ္ဆာကမ္မတာမိစ္ဆာအာဇီဝဆိုတာပေါ့ဒီမှာအဲ့ဒါတွေလည်းပြည့်ပြီဆိုလို့ရှိရင်ဒီလိုသိက္ခာတွေလည်းမရှိဘူးသိက္ခာတွေကင်းမဲ့ပြီးတော့ပေါ့လေဒီလိုတော့ပဲဒီမှာဒီလိုသိက္ခာကင်းမဲ့တော့ဟုတ်လားဒီကျွလွန်စော်ကားတဲ့အပြုအမူတွေပေါ့လေ အဲ့ဒါကြီးအပြစ်မကင်းတာကြီးအတန်ရှင်းတာကြီးဖြစ်ကုန်တော့ရိုက်ဆိုင်တာကြီးကြမ်းတမ်းတာကြီးပူလောင်ဆင်းရဲတာကြီးဆစ်ဆုပ်ဆရာတွေအဲ့ဒါကြီးဖြစ်လာတော့ဒီလိုဒီကကင်းမဲ့တဲ့အတွက်လမ်းကြောင်းလွဲသွားပြီကိုပြည်လမ်းကြောင်းမဟုတ်တော့ဘူးရှောက်ရမယ်လမ်းကြောင်းမဟုတ်တော့ဘူးလမ်းကြောင်းကြီးလွဲသွားပြီ အဝိရတတိသမารိမမကမရှိတဲ့အတွက်မိစ္ဆာသမารိတွေဖြစ်သွားတာမိစ္ဆာသမารိတွေဖြစ်သွားတော့ခန္ဓာဝိရိယမရှိတဲ့အတွက်အပြင်းလမ်းကြောင်းပေါ်ရောက်သွားတာသုံးဖို့အာဟုသူလမ်းကြောင်းပေါ်ရောက်သွားတာတတိပဲတဲ့တဲ့စိတ်စိတ်ညဉ့်ညမ်းမှုမကောက်ွယ်နိုင်တော့ဘူးတလုံးလုံးချုံချုံလည်းမရှိတော့ဘူး စိတ်မကြတဲ့အတွက်ပြန့်လွင့်ပြီးတော့ပူပန်မှုတွေဒါတွေဖြစ်လာတာပေါ့ဒါမိစ္ဆာသမာဓိတွေပဲဒီမှာအဲ့ဒါတွေဖြစ်သွားတာပဲအောင်လည်းမရှိနဲ့လမ်းချော်ပြီးတော့ဗောလေစီမစိတ်မကြတဲ့အတွက်မသိဘူးတဲ့မိစ္ဆာဘာလို့ဆိုအဲဒီလည်းပဲပညာသိက္ခာဖြစ်ရမယ်စာပေါ်ဒီအဲ့ဒီရဲ့ပြောင်းညာနေဖြစ်သွားတော့ သူ့မဖြစ်ဆိုတော့ကိလေသာမျိုးလည်းမပြတ်တော့ကိလေသာမျိုးမပြတ်တော့တိတ်ကိုတိမ်ပွေးတယ်ရှင်ကျေးတယ်အဲ့ဒါကြီးလည်းဆုံးရှုံးကုန်တာပဲတိတ်ကိုအေးချမ်းတဲ့ဟာတွေလည်းအိခိုက်ချမ်းတော့ဆုံးရှုံးတော့တာပဲအမှန်တရားသိသက်စရာကောင်းတဲ့ဂုဏ်ကြီးတွေလည်းပဲဆုံးရှုံးတော့တာပဲဒီလက်သိက္ခာပြည့်တဲ့အတွက်ကိုယ်လှုပ် တန်ရှင်းရည်ကျမှုဆုံးရှုံးပါတယ်ဓမ္မတိတိတ်ကပြည့်တဲ့အတွက်စိတ်တန်ရှင်းမှုရည်ကျမှုဆုံးရှုံးပါတယ်ပညာတိတ်ကပြည့်တဲ့အတွက်ကိလေသာမျိုးငြိမ်းတဲ့ဟာပေါ့ငြိမ်းမှုအဲ့ဒါကြီးဆုံးရှုံးသွားတာပါတကယ်သိက္ခာဂုံကြီးတွေပေါ့လေပြည့်သွားတာပါဒါတိတ်ဆန်တိတ်ချီစားရတယ်ဆိုတော့သိက္ခာဂုံကြီးတွေပြည့်သွားတယ်ဆိုလို့ရှိရင်ခဏ အည်သွေးတွေခုကြည့်ကြအည်သွေးတွေလည်းမရှိတော့ဘူးဂုံတိန်ဆိုတာလည်းမရှိတော့ကိုလို့ဖြစ်တာသုံးပါလို့အပြည့်လက်စားကြည့်ပြီးတော့တင့်တယ်လှပမှုလည်းမရှိတော့အကုန်လုံးဓမ္မလူကောင်းသူကောင်းတွေမှာရှိနိုင်တဲ့ကောင်းတဲ့လူအရှိသွေးတွေပေါ့လေဟွန်းလူကောင်းကုန်ကြီးတွေပေါ့အဲ့ဒါဒီဘာမှမရတော့ဘူးဓမ္မ လူအညာစားတဲ့ရောက်သွားတာပေါ့ယဟန်ဆိုလို့ရှိရင်ယဟန်အညာစားတဲ့ရောက်သွားတာပါဒါတွေပေါ့အဲဒါဘာဖြစ်လို့လဲဆိုလို့ရှိရင်ခုနပေါ်ပေါ်ချင်းလက်ငင်းမမှတ်တဲ့အတွက်မသိဘူးအဝိဇ္ဇာပေါ့ဒီကိလေသာကိုကနေပြီးတော့စသွားလိုက်တာတောက်ဆုပ်ကြီးပဲဘယ်လိုပုံကိုယ်တွေမှာ ဒီလိုဖြစ်ရသလိုလို့ဆိုတော့တိရိပဌာန်ရှင်နိဗ္ဗာန်ကိုလုံးဝမသိတော့လုံးဝအမထုတ်တဲ့ပုဂ္ဂိုလ်တွေရှင်နိဗ္ဗာန်တည်တယ်တော့တည်တယ်တည်ပြီမယ်လို့အမထုတ်သေးတဲ့ပုဂ္ဂိုလ်တွေတည်တော့တည်ပြီးတော့ကျင့်တယ်တော့ကျင့်ပါလေဒါပေမဲ့စက်တိုက်ယူတည်တည်လေးလေးစားစားစိတ်စိတ်ဆက်ဆက်မယမနာမလို့ပြတ်တောင်းပြတ်တောင်းလုပ်တဲ့ပုဂ္ဂိုလ်တွေမှာ အဲဒီပုဂ္ဂိုလ်တွေမှာတော့ဒီကိလေသာဟောကတော့အများအားဖြစ်နေတာပါပေါ်တိုင်းအာယုကိုမမှတ်တော့မသိဘူးလေအဝိဇ္ဇာတွေပဲဒါတွေပဲဖုံးနေတာပေါ့အမှန်တူထဲပါတယ်သမောဟပဒလလို့ခေါ်ပါတယ်တွေ့ဝေတဲ့မသိတဲ့မောဟတွေကအထက်လွှာကြီးကထူပြစ်နေတာဟွန်းအဲ့လိုဖြစ်နေတာ သူပြည့်နေတော့ကိုယ်လည်းလုံးမထိမ့်သိမ့်နိုင်တော့ကိုယ်လည်းလုံးမတန်ရှင်းရည်ကျဲဖို့လို့နူးညံ့ဖို့လို့အေးချမ်းဖို့လို့နှစ်သက်မှုအဲနှစ်သက်စရာကောင်းမှုလို့ပေါ့လေအဲ့ဒီကုံကြီးဆုံးရှုံးတော့တာပဲကိုရတတိသမာဓိခေါ်တဲ့သမာဓိခန္ဓာမရှိတော့စိတ်ထဲမှာကိုလေ အမျိုးမျိုးအတရှင်းတာတွေဖြစ်နေတာပါတချင်တာတွေခိုးချင်တာတွေဝိဆက်စရကာမကျူးလွန်နေတာတွေကာမဘုံသားဆိုတော့ကာမဂုဏ်ကျူးလွန်တဲ့စိတ်တွေပဲများတာပါကျူးလွန်တာတွေအမှားတွေလုပ်မိတာတွေအမှားတွေပြောမိတာတွေကိုယ်ကျုံးခဲ့ပြီးတော့လိန်တာတွေသူများနဲ့တော့လိန်တာညာတာတွေဝိစီဝတောက်ရှိပြီးတော့ရန်ကားတာတွေပါလေဟွန်းအဲ့ဒါတော့ကာကံဖြစ်သွားပြီးစိတ်ထဲတောက်ချင်တာတွေပါ အဲဒါတွေဖြစ်နေတာပဲအဲဒါလို့ဆိုလို့ရှိရင်စိတ်တွေဟာမတန်ရှင်းဘူးပေါ့မတန်ရှင်းဘူးဆိုရင်စိတ်တွေရိုင်းတာပေါ့ရိုင်းတာတော့စိတ်လေးအေးချမ်းမှုမရဘူးအဲဒီစိတ်ဟာလည်းနှစ်သက်စရာမရှိဘူးအဲဒါလို့စိတ်ပိုင်းဆိုင်ရာတန်ရှင်းမှုအဲဒါလည်းဆုံးရှုံးသွားတော့တာပါပဲအတိညာမဖြစ်ဘူးဆိုလို့ရှိရင်တကယ်ကိလေသာမျိုးပြ အေးချမ်းတဲ့အစီရောက်ဖို့ရအတွက်ပေါ့လေခိုက်တန်ခိုက်တန်လေးပေါ့လေဣတိတာမျိုးပြတ်တာအဲ့ဒါလည်းဆုံးရှုံးသွားတာပါဒီလက်တော်ဒီပညာစိတ်ကဆုံးရှုံးပြီဆိုလို့ရှိရင်အရိယာဆိုတော့ဘယ်ဟုတ်တော့မလဲမတန်ရှင်းတော့မတန်ရှင်းအောက်တန်းကြတာပဲမဂ္ဂင်၈ပါးအင်္ဂါတွေချုပ်တယ်တော့ ခုနကိလေသာတွေပဲဖြစ်နေပြီးတော့မတန်ရှင်းဘူးတော့ဒုစိတ်ကြီးနဲ့တခါအောက်တန်းကြတာပဲဒီမှာပရိသုဒ္ဓတန်ရှင်းမှုလည်းမရှိဥတ္တရအရှင်တမ်းမှုလည်းမရှိဘူးလေအဲ့ဒါလေးဆုံးရှုံးသွားတာပဲဒီမှာလမ်းကြောင်းကြီးလိုးရသွားတာကိုဒီမှာဆုံးရှုံးမဟုတ်ကိလေသာကလည်းကာမကာမကလည်းဥပါကဥပကအဲဥပကဘောပေါ့လေ ကျိုးသုံးပါလေပတ်နေတယ်ဆိုတော့ရှိရဲ့ရှိရဲ့ကိုရောက်ကြောင်းရှိရဲ့ရောက်စီတတ်တဲ့နီးလန်းနေတယ်ပဲပိတ်သွားတော့တာပါပဲသမဒုက္ခခိယကာမိလမ်းကြောင်းကြီးပိတ်သွားတာပဲအဲ့ဒါဒီတိုင်းပဲဟွန်းကိုလုံးစိတ်ထားသုံးပါလို့ပေါ့လေညီညွတ်မှုနဲ့ပဲအခြေခေါ်ရတယ်ဆိုတော့ဥဒ္ဒံစာဘုရားနဲ့သွားနေတာပဲတော့ ဒီလိုဖြစ်ရတာအရေးရှိလိုက်လို့ရှိရင်ရှိဖြာမဲ့ခင်မပွားလို့ဆိုတာပေါ့လေမဲ့ခင်ရှိပါမိမိတဏ္ဍမှာမဖြစ်စေလို့လုံလောက်အောင်ပေါ့လေတိုးတက်အောင်ကြီးအောင်ထွားအောင်ညားအောင်မပြုလုပ်တဲ့အတွက်ဒီလိုဖြစ်ရတာဆိုတာဒီမှာသွားပြီးတော့ကောက်ချက်ချလို့ရပါတယ်အဲဒါလို့ဆိုလို့ရှိရင်ကိလေသာကိုကာမဥပါကဝရအမြဲတမ်းလေပတ်နေတော့တာပဲ လုံးဝအိပ်ပျော်တဲ့အချိန်လေးလောက်ပဲနည်းနည်းသက်သာလို့ရှိပါတယ်မြင်တဲ့လို့လာလို့မြင်တဲ့ကြားလေးနားလေးစားတဲ့ထိတဲ့ကြည့်တဲ့အဲ့ဒါတွေဖြစ်နေအဲ့ဒါတွေအကုန်လုံးလေပတ်နေတာတကယ်လို့လေပတ်နေတာပါပဲဒီတော့ကောက်ချက်ချက်လို့ရတာတော့ရှစ်ပြောင်းမဲ့ခင်ပွားလျင်ဝိစီအမျက်စာတဲ့ကိရိတော်ခမဥပကဟောအမြဲတမ်းဆက်ဆက်ပြီးတော့ဖြစ်နေတာပဲနားတယ်မရှိဘူးတမန် အဲဒါဝတ္တခေါ်တာပဲဝတ္တဆိုတော့လေပတ်ဖြစ်တာလေပတ်ဖြစ်ဆိုပိုတနာပဲပိုတနာဆိုတော့ရည်စည်းချောင်းကြီးလို့ဆက်ဆက်ပြီးတော့သွားနေတာကိုပြတ်တယ်ဘူးရှိနေတာကိုဆိုရတာအဲဒီလေပတ်ဖြစ်နေတာဆိုတော့အကောင်းတွေမဟုတ်ဘူးအဆိုးတွေဒုက္ခတွေပဲလေပတ်နေတာဒုက္ခဖြစ်ခြင်းအကြောင်းတွေလေပတ်နေတာပါ သူမဂ္ဂင်၈ပါးမပွားလို့ဒီကိရိတာကမ္မဥပါကဝတ္တိမပြတ်ဆက်ဆက်ဖြစ်နေတယ်လို့ဆိုတော့ပွားများလို့ရှိရင်တော့ဒါဒီဆက်ဆက်ပြီးတော့မဖြစ်တော့ဘူးပြတ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ဒီပြတ်အောင်ဘယ်လိုလုပ်မလဲဆိုတော့ဒီခုညီစေကာလမှာ ဒိဋ္ဌိဒိဋ္ဌမတဝိသတိဆိုတာပါလေခန္ဓာဖြစ်တဲ့မျက်စိကြည့်တဲ့ပုံမှာဒိဋ္ဌအရှင်းရောင်ကလာပြီးတော့ထက်ကြဲတိတ်ခတ်ပေါ်ရင်မြင်သိတာမြင်တွေ့တာမြင်ခံစားတာအပုဒ္ဒအကျိုးနံတရားတွေဖြစ်သွားတယ်မျက်စိကြည်လို့မြင်ရတာမျက်စိကောင်းလို့မြင်ရတာမျက်စိမမြင်မမြင်ရဘူး ကြည့်ဆိုမြင်မှုဟာမျက်စိကြည့်တဲ့ပုံမှာတည်နေတယ်မျက်စိကြည့်နေမယ်လို့တိုက်တာဖြစ်တဲ့အရှင်းရောက်တာကအကြည့်တဲ့ပုံမှာလာတိုက်ခတ်မပေါ်လို့ရှိရင်တော့မမြင်ရဘူးသူ့ပုံမှာလာပြီးတော့တိုက်ခတ်ပေါ်တယ်မျက်စိကအရှင်းပေါ်တယ်အရှင်းအယောင်ကြီးဒါတွေပေါ်လာလို့မြင်ရတာ ဒီတော့မြင်မှုလေးတစ်ခုဖြစ်ဖို့ရာခုနခန္ဓာမျက်စိရှိမှအတိုက်တာအဆင်းရောင်ရှိမှဒါမှမြင်သိမှုဖြစ်တာပဲတော့အဲဒီမြင်သိတာဟာမြင်သိမှုဟာရှေ့ကအရင်ခံပြီးတော့အခုဒီအကြောင်းတစ်ခုကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တရားကျိုးဆက်တရားဆိုတော့ကုသိုလ်လည်းမဟုတ်အကုသိုလ်လည်းမဟုတ်ရှားစိတ် စာပြောပြောလို့ရှိရင်အကြောရတာစိတ်ခေါ်ပါတော့ဒါတော့ဖြစ်မြဲပဲခန္ဓာဘုံမှာတစ်ခါပေါ်တိုင်းပေါ်တိုင်းဒီကတော့ဖြစ်မြဲပဲကုသိုလ်မှုအကုသိုလ်မှုမြင်တွေ့တာဒါလည်းပဲမြင်သိတဲ့တွေ့ဖက်ဖြစ်ပြီးတော့သူလည်းပဲအကျိုးဆက်တရားတွေမှာပါသွားတယ်ဒီခံစားတာဒါလည်းပဲဒီအကျိုးဆက်တရားတွေမှာပါသွားတာကုသိုလ်မှုအကုသိုလ်မှု အဲရိုးရိုးမြင်ပြီးတော့စိတ်ကလေးတတုတ်တော်ဖြစ်သွားပါလိမ့်သိတာတဲ့မြင်တာသိတာဆိုတော့ဗောလေအဲဒီစိတ်ကလေးကလည်းပဲရှားစိတ်ပဲသူကတော့ကုသိုလ်မှုအကုသိုလ်မှုအဲဒီခိုက်တံလေးမှာကုသိုလ်လည်းဖြစ်သေးဘူးအကုသိုလ်လည်းဖြစ်သေးဘူးဒီမြင်မြင်ချင်းလက်ကင်းမမှတ်လို့ရှိရင်တော့မြင်မှုနဲ့ဆက်ပြီးတော့ဗောလေ အမျက်စီလေးကဘယ်လိုဖြစ်တဲ့ညီကိုရအလှကဘယ်လိုဆိုတော့လေဒါလေးအကုန်လုံးလျှောက်ပြီးတော့အတွေးတွေဝင်နေတာပါပဲတွေးတွေဝင်လို့ရှိရင်အဲ့ဒီခိုက်တမှာရှိတဲ့ယုံနာလည်းမသိတော့အဝိဇ္ဇာကြီးပြတ်သွားပြီခုနဆာလောင်မှုတဏှာတွေလည်းဖြစ်လာနေဆွဲလောက်မှုတွေလည်းဖြစ်လာနေတာပဲခုတော့မြင်မြင်ကြီးလည်းရင်းမှတ်လိုက်တော့မြင်ကြည့်မှု မြင်မှုသိမှုကုသိုလ်ကိုအကုသိုလ်ကိုအဲဒီကြားမှာတခါတတိပဌာန်အစာထိုးလိုက်တာဒီနည်းလည်းငင်းမှလည်းမြင်ုံပဲမြင်ုံလည်းပဲမြင်ုံတွေရဆက်စိတ်ခြင်းနဲ့ရှေ့မဆက်တော့ဘူးပုံတဏ္ဍပိယတ်ဒီချိန်ပြီးတော့ပေါ့လေကိရိတာစေကူတွေဖြစ်တော့အဲ့ဒီမှာရက်တော့ မြင်မြင်ရဲ့လက်ငင်းမှလည်းမြုံတယ်ပဲရဆဲစိတ်စဉ်အဲဒီကကြမှာရှိတယ်ရုပ်ရည်နာရဲ့အကြောင်းရည်ကျိုးရဲ့အကြောင်းကျိုးတရားတွေပေါ့လေမြင်ပြီးတော့ပြောက်မြင်ပြီးတော့ပြောက်စားပေါ့လေကြောက်ပုံလေးရှင်းရလေးတွေကြည့်လာတာကြောက်တော့တေတာပဲတေတာကောင်းတော့မဟုတ်ဘဲနဲ့ဒါလည်းဒုက္ခတွေပဲအဲ့ဒါတွေကလည်းပဲအဲ့ဒီတော့မှជីវအတ္တမပါဘူး ဒါရှိကြီးကဖန်ပြီးပြီးလို့ဖြစ်တာလည်းမဟုတ်ဘူး။ជីវတာလည်းမပါဘူး။မဟာဇမပရမတာလည်းမပါဘူး။တဘာဝတည်းတည်းပဲ။ဟာ။တဘာဝတည်းတည်းရှိရလေးကိုမြင်လာတာပဲဒီမှာ။အဲ့ဒါအတိကြီးပေါ့ဒီမှာ။အဲ့ဒီလိုဆိုလို့ရှိရင်အဝိသုလည်းမဖြစ်တော့ဘူး။ ရိုးရိုးကုသိုလ်လည်းမဖြစ်တော့ဘူးဘာဝနာကုသိုလ်တွေဖြစ်နေတယ်အဲ့ဒီဘာဝနာကုသိုလ်ကခုနကိရိတာဝတ်ပေါ်မှာအမိပြုပြီးတော့ဖြစ်တဲ့ကိရိတာမဟုတ်ဘူးအဲ့ဒီကိလေသာကိုကင်းတဲ့ဥဒ္ဒဘုံမှာအမိပြုပြီးတော့ဖြစ်တဲ့ကုသိုလ်တဲ့ဘဝအကျိုးမပေးဘူးဟွန်းဘဝအကျိုးပြီးတော့ဘာအကျိုးပေးလဲဆိုတော့ ကိုယ်ကဒီချုပ်ရင်းနေဒီအကျိုးပဲအဲ့ဒီပဲရောက်သွားတာပဲဒီကတော့အဲ့ဒါနားလည်ရပါတယ်ဒီမှာညီညီရင်းလက်ရင်းမှတ်တော့ညီညွတ်မှာပဲပေါ့လေဈာစိတ်ကလေးမှာပဲကုသိုလ်အကုသိုလ်ဟုတ်ဈာစိတ်ကလေးမှာပဲရတော့တော့ဟုတ်ပဲ ကုသိုလ်အကုသိုလ်ကိုဖြစ်တော့ရိုးမချတော့ဘူး။ဘာဖြစ်လို့ဆိုတိပင်များဟာတကယ်လို့အဆိုတတ်ရှိနေမှမျိုးကလာတာကိုတီးနိုင်တာကိုတီးမှမျိုးတွေဖြစ်တာ။ပြီး၆နေပြီဆိုလို့ရှိရင်မတီးဘူးမတီးလို့ရှိရင်မျိုးပြတ်တာပဲ။ဘုလိုပဲမြင်မြင်လည်းငဲ့မှတ်တော့ ရင်ထဲခိုက်တာမှာထင်ရှားတဲ့ယုံနာတစ်ခုကိုသိသွားပြီ။ကြောင်းကြောင်းအကျိုးဖြစ်ပုံလေးကိုသိသွားပြီ။ပြီးပြီးတော့ပြောင်းမမြဲပုံစသည်လည်းဒါလည်းသိသွားပြီ။အတိရောက်လာပြီ။အဲ့ဒီအတိကတကယ်ရှိအဟုတ်ရှိတဲ့သဘာဝလက္ခဏာနဲ့ကိုယ်စီလက္ခဏာနဲ့ဒီညီလက္ခဏာတွေကြည့်တော့တာသမာဓိရှိပဲသမာဓိရှိမဲ့ခင်ခေါ်တယ် ဒီလိုကြည့်ရတာလည်းမြင်တဲ့အခိုက်အတန့်မှာထင်ရှားတဲ့ယုတ်တရားနာတရားတစ်ခုခုပေါ်မှာမမှန်ကန်ကန်စိုက်ကြသွားလို့ဒီတာသူနဲ့တွဲဘက်ကလည်းပဲအာရုံနဲ့မစိတ်နဲ့ချိန်သားခဲ့ခွင်ကြတဲ့နေလို့ဒီတာခွင်ကြတဲ့နေတာကတော့သူနဲ့တွဲဖက်ချိုးပြူတာဟိုကတော့အနိကအချိုးပြူတာ ဒါသမာသင်္ကပ္ပခေါ်တယ်သမာဓိဋ္ဌိခေါ်တယ်အဲဒီသမာသမာဓိခေါ်တယ်ဒီသမာသမာဓိဖြစ်ရတာလည်းပဲပေါ်တိုင်းအာယုပေါ်မှာဆွဆွမြဲမြဲမှန်မှန်ကန်ကန်ကပ်ပြီးတော့တီးနေလို့သမာဓိဖြစ်ရတာကပ်ပြီးတော့ဒီသမာဓိမဖြစ်ဘူးအဲဒီကပ်ပြီးတော့ဒီဟာသမာစတိခေါ်တယ် ကပ်ပြီးတော့တည်ရအောင်လည်းပဲအဲ့ဒီစီတတိလေးကအောင်တွန်းအားပေါ်လေအပေါ်ဒီပြတွန်းအားနုံနုံကြကြတွန်းအားပေါ်လေတိတ်ချွတ်ဖြက်လက်တဲ့တွန်းအားအတဘဝရိယပါလေအဲ့ဒါသမသဝယမခေါ်တယ်ဟွန်းဒီနည်းနဲ့ပဲသမဝယမမဲ့ခင်သမစတိမဲ့ခင်သမသမာဓိမဲ့ခင်ဟောဒီသမာဓိမဲ့ခင်၃ပါးပါတယ် ပိယုဌာနကိရိတာအစုတ်တတ်တယ်လည်းကင်းလို့တော့အာရုံနမစိတ်နဲ့တဲ့ပြီးတော့ဒီပုံမှာသမာဓိခန္ဓာကစိုက်ကြတော့သမာဓိရှိမဲ့ခင်ဖြစ်သွားတယ်ကိလေသာမျိုးပါပြတ်ပြီးတော့အစုတ်တတ်နိုင်လည်းမရှိတော့ဒီခိုက်တံမှာတော့ဆိုတော့မရှိတော့တကွာလည်းပဲတီလာကရှိထားတော့ ရှုလို့ဆိုရတဲ့ကိလေသာတွေလည်းပဲကင်းဖြစ်နေပြီကိုယ်နဲ့လို့စင်ကြဲနေပြီကိုယ်ရတတိဓမ္မတိဖြစ်နေတော့စိတ်စင်ကြဲနေပြီစိတ်တည်းပြည့်ကိလေသာတွေ6နေပြီဟိုကဒီလားကလူကြီးဆိုရတဲ့ကိလေသာတွေ6နေပြီအောင်နေမသိနဲ့တက်ပြီးတော့သဘောမှလူကြီးသိသွားတော့မျိုးပါကိလေသာမျိုးပါ6သွားပြီခိုက်တာတိပ္ပံမှာအစိုးတက် ပြီးတော့ခြောက်သွားလို့ရှိရင်မျိုးမကြဘူးဒီလိုပြန်ဒီမှာကိလေသာတွေဖြစ်ခွင့်မရဘဲနဲ့ခြောက်သွားတယ်ဆိုတော့အဲ့ဒီမှာကောင်းကံဆိုးကံခေါ်တဲ့မျိုးလည်းမကြတော့ဘူးမျိုးကြမှာနောက်ထပ်အပိသိဖြစ်တာပါမျိုးမကြတော့မျိုးကသေသွားတော့ဒီမျိုးကမျိုးမကြတော့ ခေါ်အပင်လုံးဖြစ်တော့ဥပကဝတ္တလည်းဖြစ်တော့ဒီနည်းနဲ့ပဲကိလေသာဥပကမ္မဥပဥပကဝကိုဖြစ်သွားတယ်ကျမ်းအလအနုကိလေသာကိုကမ္မဥပကဝတိဒီလိုသမာဓိပညာစိတ်တခါ၃ရာနဲ့ဘောလို့အစာထိုးလိုက်တာသူတို့နေရာမရတော့ဟွန်းဒီတော့သူတို့နေရာမရတော့ ကိလေသာကိုကာမဥပါကောဒီတန္တရာဝိတ္တဒုက္ခစစ်အလေရရသွားတယ်မြတ်ကြီးရှိပါဖြစ်နေသလားဟောလဲစစ်အလေရရသွားတာပဲဆိုတော့အဲဒါဟာမြတ်ကြီးရှိပါအချက်တရားပွားလို့ဟိုမှာကိုယ်သုံးပါရသွားတယ်ဆိုတာသိချင်ရှာတယ် အများကြီးထင်ရှားပါတယ်ဒီမှာဟမ်ရှိပြမဲ့ကပွားများလေဝတ်စင်အမြဲပြတ်ဆုံးပြတ်တော်လာဒီမှာဒီတော့ယောဂီဟာဒီဟိုသုံးပါပြက်စဲစီစီပြက်စဲအောင်လည်းအထုတ်နေရတာပဲဥတီချေကလည်းဒါဥတီချေထားရတာပဲစိတ်စမပြတ်ပေါ်လေစိတ်ကံနဲ့စိတ်ကံနဲ့မလားယိုတီတီစိတ်စိတ်ဆက်ဆက်နဲ့အားစိတ်ပြီးတော့ဆွဆွမြဲမြဲ ရှုမှတ်ပြီးတော့စိတ်ဆူစီးပေးရတယ်တဲ့အောင်လေးချိန်ပြီးတော့တဲ့ပြီဆိုလို့ရှိရင်ဒီသမာဓိခန္ဓာအခုကြီးနဲ့အမှန်ကြည့်လာတာပဲသမာဓိခန္ဓာမဲ့ခင်၃ပါးပိယပိယခန္ဓာမဲ့ခင်၂ပါးရှုလို့ယုံနာနေကြောင်းကျိုးတွေရှိရဆုံးဒီတိုင်းဒီတိုင်းပေါ့လေအဲ့ဒါ ဒီမဲ့ပြင်၅ပါးကတော့အချိုးကျဖြစ်နေတာပဲဒီကရကတော့သမတိဒီမဲ့ပြင်လောက်ပဲဖြစ်ပါတယ်အဲသမတိခန္ဓာလောက်ပဲဖြစ်တယ်ဒီမှာဥယျတတိသမတိလောက်ပဲဖြစ်တယ်မတည့်လို့ရှိရင်တော့မတည်ဘူးပေါ့လေဒီမှာဒါလေးဖြစ်ပါလေအဲဒီတော့ဖြစ်နေမယ်ပြိဋ္ဌာန်ကိလေသာတွေခန်းချောင်းနေဆိုနဲ့လားလက်ကောင်းလာပဲဒီမှာအဲ့ဒါပဲအဲ့ဒါကတော့ဒီ မြတ်စွာဘုရားပေါ်လာတဲ့အတွက်အကျမ်းအလနုကိရိတာစုတတ်တယ်ဗောလေချုပ်ပြီးတော့ဗောလေအရိယာဆိုတဲ့အတိုင်းဗောလေကိုယ်ရောတော့ဘောစိတ်နေစိတ်ထားရောအပြည့်ကင်းတန်ရှင်းတဲ့ပရိသုဒ္ဓဆိုတာဗောလေတန်ရှင်းမှုဥတ္တမဆိုတဲ့အရှင်တန်းမြင်မှုတန်ရှင်းအရှင်တန်းမြင်မှုကိုယ်ကြီးနဲ့ပြည့်စုံတဲ့ ခုနမဂ္ဂင်၈ပါးတဲ့ဟွန်းဒီဖြစ်တိုင်းဖြစ်တိုင်းပထမကိရိတာကိုဖြစ်ခွင့်ရအောင်နောက်ကာမကိုကိရိတာကြောင်းပြီးတော့ဖြစ်ရတာဒီလိုသူလည်းဖြစ်ခွင့်မရအောင်နောက်ဥပါကကိုဒီလိုလည်းဖြစ်ခွင့်မရအောင် အဲ့ဒါသမ္မာဒုက္ခကိယဂါမိခေါ်ပါရဲ့ဒါနိလန်တကြပိရိတာကမ္မပိရိတာဟောကမ္မဥပကဟောဝစီရ၃မျိုးတဲ့အဲ့ဒီကိလေသာအမကရိယာရောက်ရောက်နေတာမဂ္ဂင်7ပါးရောက်ရောက်နေတာအဲ့ဒါမဂ္ဂင်7ပါးရဲ့ထူးခြားတဲ့အကျိုးကုန်ကိုပြတာပဲဒီမှာ အခုပြောခဲ့တဲ့အတိုင်းငင်းငင်းလည်းငင်းမှလို့ရှိရင်မြင်တိုင်းမြင်တိုင်းမှာပေါ့လေမြတ်ကြီးရှိပါအရှင်တရားကပါနေတော့ကျမ်းအလားအနုကိရိတာတွေဟောလေအစုတတ်ကြီးအစုတတ်ကြီးဘောပဲနဲ့၆ကပ်ပြီးတော့၆ပြည့်ခေါ်တော့ မျိုးမကြဘူးကုသိုလ်အကုသိုလ်ကံမျိုးမကြဘူးမျိုးပြတ်တော့နောက်ထပ်အပြင်တစ်လည်းပဲမဆက်ပုံပေါ်လေဒါလေးတွေပါပဲတယူဒီဒီရှေ့ဆက်ဆက်နဲ့မှတ်တဲ့ပုဂ္ဂိုလ်တွေပါမှတ်မိတယ်မှတ်မိတိုင်းမှာအဲ့ဒါအဲ့ဒီတိုင်းအမျက်တွေထွက်နေပါလားကိုလို့စင်ကြယ်တယ်ဒီအင်္ဂါကရှိရတဲ့ပြည့်စုံတော်လေးကြီးကိုလို့စင်ကြယ်တယ် ခုနကိရိတာကမ္မဥပါကဝတိလည်းပဲကုန်ခန်းရစီလည်းပဲရောက်နေတယ်အမျက်တွေပေါ်တော့ဟွန်းလူစီရှိစစလုံးလေးလေးစက္ကန့်နဲ့မလားဒီအမျက်တွေထွက်နေပြီလေအခိုက်အတန့်ဒီကိရိတာတွေကဆိုရရချုပ်နေပြီဆိုလို့ရှိရင်အရိယာမယရှိပြေပုဗ္ဗဘကမတ္တိ ခြေကန်းစာပြီးတော့အစစ်စစ်တက်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံသွားလို့ရှိရင်အရိယာမဂ္ဂဆိုတာဖြစ်လာမယ်အဲသူဖြစ်လာလို့ရှိရင်ဥပဒနာထိုက်တန်ကတိတိသာမျိုးတွေကိုကိရိတာတွေကိုနှိမ်နေလို့အားလဲသွားတဲ့အပေါ်မှာအရိယာမဂ္ဂတခါလေးအပြတ်ရှင်းချလိုက်တော့မှာကိရိတာတွေကိုအပြတ်ရှင်းပြီးတော့အဘုဒ္ဓခေါ်တဲ့ ခန္ဓာအဝိจิตสุขဘောလေအဲဒီနိဗ္ဗာန်တွေ့သွားမှာပါပဲအဲဒီလိုဖြစ်ပုံဒီတော့နောက်နေ့ကြာမှာပဲဆက်ပြီးတော့ပြောပါမယ်ဒီနေ့ကတော့ဒါပဲရကြအောင်ဆို